ဘုရားခင်လို့ဒီလိုမျိုးထိနာမိတာဝင်အင်္ဂိုက်တဲ့ခါမှာအဲအချို့ဆရာတွေကအာရပနာကိုပြင်းပြင်းရှုပြီးတော့ဟိုဒါကိုထိနာမိတာပြအောင်ပြင်းပြင်းရှုလို့ပြောပါတယ်ဗျာအဲ့ဒါဒီမှန်ကန်သောနိလန်ဟုတ်ပါသလားဗျာအဲ့ဒါကတော့ဦးဇင်းတို့ဒီ ဟိုဖျက်ရှင်ညွန်ကြားတဲ့ဒေသနာတော်တွေကိုလည်းမိမိတို့ဘက်ကဟိုနားလည်ဖို့လိုတယ်။နောက်တစ်ခါတချို့အရာတွေမှာပေါ့တချို့အရာတွေမှာဒီဖျက်ရှင်တကယ်ဒီအစိုးအမဒီပရိယတ်တိဓမ္မတွေ ਨੇ တွေ့ပြီးပြီးတော့သူတင်ပြတာညွန်ကြားမိခဲ့ရင်နားလေတဲ့နားထောင်တဲ့ ဒီပရိသတ်ကဟိုနားလည်မှုတွေလွဲသွားနိုင် နားလည်မှုတွေလွဲသွားနိုင်ရင်ခုနဟိုစေးတဲ့ဘေးဖြစ်တဲ့ဘေးပို့ပြီးတော့ဖြစ်နိုင်တာပေါ့နော်အဲ့ဒါကိုတော့ဒါဟိုနာယူတဲ့ပုံကိုကောတင်ပြပေးတဲ့ဟို အပိုင်းမှာကောပေါ့လေဒါတည်တည်ချာချာချင်းချင်းချင်းချင်းနဲ့ဒါတွေကိုဟိုလုပ်လိုအပ်တယ်အဲ့တော့ဟိုဆိုကြပါစို့အာနာပါနငယ်သဘောက ဟိုအာနာပါနတကယ်ရှုပွားသုံးသပ်နိုင်ခဲ့ရင်မိမိကတတိအားတွေကောင်းလာလေလေမှတ်သားမှုအားတွေကောင်းလာလေအာနာပါနကတိမ်မွေးသွားတဲ့သဘောရှိတယ်။တိုးတော့အဲ့တိမ်မွေးတဲ့နေရာမှာခုနတော်တော်လေးတမာရိကဖြစ်လာလို့ရှိရင်ဘဝင်ကြတတ်တဲ့သဘောလေးရှိပြန်တယ်။ဒါကဦးဇင်းတို့တွဲပြီးသိရမယ်ဟာကိုပြောတာ။အဲ့တော့တမတီဝင်လေထွက်လေကိုမှတ်တယ်တမာရီတော်တော်လေးဖြစ်လာတယ်မှတ်သားမှုအားကောင်းလာတယ်ဆိုရင်ဝင်လေထွက်လေကတိမ်မွေးသွားတယ်။ဒါဝင်လေထွက်လေကအပိုင်းကမ္မဋ္ဌအာယုံကအပိုင်းတိမ်မွေးသွားတယ်။ တစ်ဖက်ကကြတော့တိမ်မွေ့သွားတဲ့အခါတမာရီလေးရဖြစ်လာတဲ့အခါကျတော့ဒုက္ခဆိုတာပါလာတယ်ချမ်းသာလာချမ်းသာလာတော့အဲ့ပေါ်မှာစိတ်ကလေးကတခါလဲตายရပြီးတော့ငြိမ်းကြသွားလို့ရှိရင်ဝရိယအားကယော့သွားတယ်ဝရိယအားယော့သွားတဲ့အခါမှာတမာရီကလွန်နေပေါ့ဒါတိတိဟိုတကယ်တမ်းပြောရရင်တမာရီလွန်သွားတာပေါ့တမာရီလွန်ပြီးဝရိယအားကကြံ့သွားတဲ့အခါမှာသူကဘဝင်ကြတတ်တယ်ဒါကတစ်ချက်ရှိတယ် အဲ့လိုတစ်ချက်ရှိတဲ့အခါမှာအဲ့လိုနေရာမျိုးမှာအဲ့ဘဝင်ကြကြသွားတယ်ပေါ့ထိနမိတ်တာဘဝင်နဲ့ပေါ့နော်ဘဝင်ကြတယ်အိတ်ချင်းကအိမ်ငိုက်သွားကြတာပေါ့အဲ့အခါမျိုးကိုအဲ့နေရာမျိုးမှာဒီဝရိယနဲ့ညီမျှအောင်ကိုကဒီဝင်တက်လေအာယုံကိုပဲပြန်ပြီးတော့ကြိုးစားအားထုတ်တာမျိုးပဂတိတိမ်မွတ်နေတဲ့လေကိုသွားပြီးကြမ်းအောင်မလုပ်ရဘူးဒါလိုနားလည်ထားရတယ်ကြမ်းအောင်လုပ်လိုက်လို့ရှိရင်တမာတိကပြန်ကြသွားတယ်တမာတိကပြန်ကြသွားပြန်အဲ့တော့ तू ကအဲ့ချိန်မှာမလုပ်ရတော့ဆိုတော့ခုနဒီ ဟိုပဇပဇရယမာနတုတ်တံမာတို့လူပေါ့နော်ဒါလိုနီးမျိုးတစ်ခုခုနဲ့မိမိကတော့သုံးလို့ရတယ်နောက်တစ်ခါမိမိရဲ့ဒီကုနာအိန္ဒြေတွေကိုညီမြအောင်ပြန်ပြီးတော့ဆရာသမားတွေနဲ့ချင်းကပ်ပြီးတော့ကိုယ့်ဘက်ကဟိုနီးမှန်လမ်းမှန်နဲ့သွားဖို့လိုတယ်ကမ္မထအာယုံကိုသွားပြီးတော့စัจဉ္ဇမဲ့လုပ်လို့မရမလုပ်တင်ဘူးပေါ့အဲ့တော့ကမ္မထအာယုံကမူလကသူကတိမ်မွေ့လာခြင်းဒီဒါနဲ့ဆိုင်တဲ့တမာလေးကအားကောင်းလာလို့ နည်းအားဖြင့်တမာရီအားကောင်းလာလို့ဖြစ်ပေါ်လာတာဒါကိုကိုကသွားပြီးတော့ပြန်ပြီးတော့ကျန်းအောင်လုပ်လိုက်မယ်ဆိုရင်အဲ့ဒါကိုရာရှိပြီးသားတမာရီကိုဟိုဖြည့်ဆည်းလိုက်ရကိုကြတယ်အဲ့တော့ကြောင့်နှချိုင်းတဲ့တမာရီမျိုးကိုရဖို့ခက်ခဲသွားနိုင်တယ်ဒါအကြောင်းတစ်ခုနောက်အကြောင်းတစ်ခုကတော့ကိုဦးစင်းတို့ဒီဝင်လင်းတွက်လေးကိုဟိုကြမ်းကြမ်းရှူရမယ်ပြင်းပြင်းရှူရမယ်ဆိုတာမျိုးတွေကို တွင်တွင်ကြဲကြဲနဲ့သုံးလာတဲ့အခါမှာတပြည့်ပြည့်နဲ့ဘုရားဟောဒေသနာတော်တွေကိုဟိုဘုရားဟောဒေသနာတော်တွေနဲ့တင်းချော်လာတာမျိုးပေါ့နော်အဲဒီလိုမျိုးလေးတွေလည်းရှိလာတယ်အဲ့တော့အဲ့လိုမျိုးတွေကိုဦးဇင်းတို့ချင့်ချင်းပြီးတော့ဟောပြတဲ့ပုဂ္ဂိုလ်ကောနာယူတဲ့ပုဂ္ဂိုလ်တွေကာရောပေါ့ဒါတွေကိုဟိုဒီခဏတာအတွက်မကြည့်ပဲနဲ့ပေါ့ဒီသာသနာတော်အတွက်ပါကြည့်ပြီးတော့ဒီသာသနာတော်နဲ့ဘုရားရှင်ရဲ့အဆုံးအမတွေနဲ့မလျော်ညီသော အဲဒီဟောပြောမှုတွေနာယူမှုတွေကိုချင်းချင်းချင်းချင်းနဲ့အဲ့ဒါသွားခဲ့ရင်တော့သာသနာတော်ကိုစောင့်ရှောက်ရရောက်မယ်အဲသာသနာပြုရာရောက်တယ်ပေါ့ဘုရားရှင်ရဲ့အဆုံးအမအဲ့လိုမဟုတ်လို့ရှိရင်တစ်ဖက်ကဘုရားရှင်ရဲ့အဆုံးအမတွေနဲ့တွေ့ပြီးတိန့်ချော်ပြီးတော့ဟောကြားပြောကြမယ်နာယူကြမယ်ဒါတွေကိုကြည်ညံကြမယ်ဆိုရင်ဘုရားရှင်ရဲ့အဲ့ဒါဓမ္မခန္ဓာအင်ကြီးကိုမိမိတို့ပုတ်ခတ်နေရလေရောက်သလိုသာသနာဖြစ်ရလေရောက်ပါတယ်အဲဒါတွေကိုတော့ဒါတတိကြီးစွာနဲ့အဲ့ဒါ အဲသွန်သင်ပြသကြဖို့နာယူကြဖို့ဒါဦးဇင်းတို့လိုအပ်တယ်လို့ဒီမှာတော့ဒီလောက်ပဲဦးဇင်းတို့ဟိုပြောလိုပါတယ်เนาะဖြစ်နေကြည့်ပါ